ဗျာဒိတ်ကျမ်းခန်းကြီး20အငယ်1မှ6တဖန်ကောင်းကင်တမန်သည်အ ਨੇ ဆုံးသောတွင်း၏တော့နှင့်တန်ကြိုးကြီးကိုကင်လျက်ကောင်းကင်ကဆင်းသက်တီကိုငာမြင်၏ရှေးမွေဟောင်းမာနစာရန်ဒီဟုသောနဂါးကိုကင်ဖမ်း၍အနှစ်တထောင်မှုချီနှောင်လေ၏အနှစ်တထောင်မကုန်မီတိုင်အောင် လူအမျိုးမျိုးတို့ကို မလှည့်ပြားရမည်အကြောင်းအ ਨੇ ဆုံးသောတွင်တဲသို့ချပစ်လောင်ထား၍တစိ့ခတ်လေ၏ အနှစ်တထောင်ကုန်ပြီမှတဖန်ခဏလွှရဦးမည်ပလင်များကိုငာမြင်၏ပလင်ပေါ်မှာထိုင်သောသူတို့သည်တရားစီရင်ရသော အခွင့်ကိုရကြ၏တားရဲနှင့်သူ၏ရုပ်တုကိုမကိုးကွယ်သူ၏တစိမ့်လက်မှတ်ကိုနဖူး၌မခံလက်၌မခံဘဲနေ၍ယေရှု၏တက်တေခံတော်မူခြင်းနှင့်ဘုရားသခင်နှုတ်ပတ်တော်ကြောင့်လေပင်ဖြတ်ခြင်းကို ခံရသောသူတို့၏ဝိညာဉ်များကိုငံမြင်၏ သူတို့သည်အသက်ရှင်၍အနှစ်တစ်ထောင်ပတ်လုံးခရစ်တော်နှင့်အတူစိုးစံရကြ၏။ကြွင်းသောလူသေတို့သည် ထိုအနှစ်တစ်ထောင်မကုန်မှီအသက်မရှင်ရကြ။ဤထမြောက်ခြင်းကားပဌမထမြောက်ခြင်းဖြစ်သတည်း။ပဌမထမြောက်ခြင်းကို ဝင်စားသောသူသည် မင်္ဂလာရှိသောသူ၊သန့်ရှင်းသောသူဖြစ်၏။ထိုသို့သောသူသည်ဒုတိယသေခြင်း၏လက်နှင့်ကင်းလွတ်လျက်၊ဘုရားသခင်၏ယဇ်ပုရောဟိတ် ခရစ်တော်၏ယေဘုဟိဖြစ်၍အနှစ်တစ်ထောင်ပတ်လုံး ခရစ်တော်နှင့်အတူစိုးစံရကြလိမ့်မည်အငယ်ခုနှစ်မှတစ်ဆယ်ထိုအနှစ်တစ်ထောင်ကုန်ပြီးမှစာရန်သည်ထောင်ထဲကလွတ်သောအခွင့်ကိုရ၍အရေအတွက်အားဖြင့်သမုတ်တရားသဲလုံးနှင့်အမျှများသောဂောကမာဂောကတိဟုသောမြေကြီးလေးမျက်နှာပေါ်မှ နေသောလူအမျိုးမျိုးတို့ကိုလှည့်ပြန်အံ့သောငှာ၎င်း စစ်တိုက်ဖို့စည်းဝေးစေခြင်းငှာ၎င်းတက်လိမ့်မည်ထိုသူများတို့သည်မြေကြီးမျက်နာပေါ်သို့တက်၍တန်ရှင်းသူတို့၏တက်ကို၎င်းချစ်ဖွယ်သောမြို့တော်ကို၎င်းဝိုင်းကြ၏ထိုအခါဘုရားသခင်ထံတော်ကောင်းကင်မှမိကြ၍သူတို့ကိုမျိုးလေ၏သူတို့ကိုလက်ပြသော မာနကိုလည်းတားရဲနှင့်မိစ္ဆာပရောဖက်ရှိယာ ကန့်နှင့်ရောနှောသောမီးအိုင်ထဲသို့ချပစ်လျှင်၊သူတို့သည်နေ့ညဉ့်မပြတ်ကမ္ဘာအဆက်ဆက်ပြင်းစွာသော ဝေဒနာကိုခံရကြလတံ့။တဖန်တုံ၊ဖြူသောပလ္လင်ကြီးကို၎င်း၊ပလ္လင်ပေါ်မှာထိုင်တော်မူသောသူကို၎င်းငါမြင်၏။ကောင်းကင်နှင့်မြေကြီးသည်မျက်နှာတော်ရှေ့မှ ပြေးလွင့်၍၊သူတို့နေစရာအရပ်မရှိ။သေလွန်သော သူအကြီးအငယ်တို့သည် လင်တော်ရှိမှရက်နေကြသည်ကိုငါမြင်၏စာဆောင်များကို ဖွင့်ထား၏အသက်စာဆောင်ဒီဟုသော အခြားတစ်ပါးသော စာဆောင်ကိုလည်းဖွင့်လေ၏တေလွန်သော သူတို့သည်မိမိတို့အကျင့်တိုင်းစာဆောင်တို့၌ရေးထားချက်များနှင့်အညီတရားစီရင်ခြင်းကိုခံရကြ၏သမုတ်တရားသည် မိမိ၌ရှိသော လူသည်တို့ကိုအပ်ပေ၏မရဏနှင့်မရဏနိုင်ငံသည်လည်းမိမိတို့၌ရှိသော လူသည်တို့ကို အပေးကြ၏ လူအသီးသီးတို့သည်မိမိတို့အကျင့်တိုင်းတရားစီရင်ခြင်းကိုခံရကြ၏ထိုအခါမရဏနှင့်မရဏနိုင်ငံကိုမိအိုင်တဲသို့ချပစ်လေ၏ထိုသေးခြင်းကဒုတိယသေခြင်းဖြစ်သည်အသက်စာဆောင်၌စည်ရင်ဝင်သောသူရှိသည်များတို့ကိုလည်းမိအိုင်တဲသို့ချပစ်လေ၏